ဟောချိန်ဘယ်လောက်ရှိလဲ45မိနစ်ပဲရှိတယ်နော်ဟောချိန်45မိနစ်ပဲရှိတယ်ဒီကနေ့လည်းပဲသာသနာတော်မှာသာသနာရဲဘော်တွေတိုးတယ်တဲ့သာသနာရဲဘော်တွေဆိုတာဘာတွေတော့ ယဟန်မလားကိုရင်တော့မပါဘူးလားဟောသီလရှင်ကောယောဂီကောဟွန်းဒါဖြင့်သာသနာရဲဘော်တွေကဘာလုပ်ဖို့တော့ပါတယ်ကိလေသာငြိမ်းဖို့ကိလေသာငြိမ်းအောင်မလုပ်ရမလို့ တိုက်ရမယ်မဲအေးဘာနဲ့တိုက်မှာလက်နဲ့ဘဇူကလားလောင်ချာလားဘာနဲ့တော့သီလလက်နဲ့သမာဓိလက်နဲ့ပညာလက်နဲ့ဟုတ်ကဲ့လား သီလလက်နဲ့တမာရီလက်နဲ့ပညာလက်နဲ့နဲ့လောဘဒေါသမောဟစတဲ့ကိလေသာရန်သူတွေကိုတိုက်ပွဲဆင်နွှဲကြမယ်နော်သီလလက်နဲ့ကဘယ်လိုမှထက်မြက်မနှုံးသီလလက်နဲ့ကဖြူစင်စင်ကြဲနေမှထက်မြက်မယ်မဟုတ်လားဟုတ်ကဲ့လား မဖြစ်စမဲနဲ့သီလကညှဉ်းနှွမ်းနေကြိုးပဲ့နေမယ်ဆိုထက်မြက်ပါမလားတမာရီလည်းငနဲ့ကောဘယ်လိုမှထက်မြက်မလဲရှုရရှုရအာယုံပေါ်မှာစိုက်ပြီးတည်နေမှဟုတ်ကဲ့လားရှုရရှုရအာယုံပေါ်မှာစိုက်ပြီးတည်နေမှတမာရီလည်းနဲ့ထက်မြက်မယ်ပညာလက်နဲ့ကောဘယ်လိုမှထက်မြက်မလဲ ဩอืมပါဇက်ကိုပလာစတာနဲ့ပိတ်ထားကြတယ်ဟမ်ဘယ်လိုမှထက်မြက်မလဲ သီလလည်းနဲ့ဝင်လည်းဖြူစင်တမာရီလည်းနဲ့စိုက်လျက်ဒီလင်ပညာလည်းနဲ့ခွဲပြက်သုတ်သင်စေအောင်ပွဲဆင်နွယ်သေးချပင်ပညာလည်းနဲ့ကဘယ်လိုမှထမြက်မလဲဘာကိုခွဲပြက်ပြီးဘာကိုသုတ်သင်ရမှာတော့ဟဲ့ကိလေသာကိုခွဲပြက်ပြီးတော့ သုတ်သင်နိုင်တဲ့စွမ်းအားရှိမှပဲပညာလက်နဲ့ကထက်တယ်ဒီလိုမဟုတ်လားအဲ့တော့ကိလေသာကိုခွဲဖြတ်နိုင်မှုရာအတွေ့ဘာလို့သလဲကိလေသာဖြစ်နေတာကလောဘတွေဖြစ်တယ်ဒေါသတွေဖြစ်တယ်မောဟတွေဖြစ်တယ်မာနဒိဋ္ဌိ ဒီကိလေသာတွေဖြစ်တာဘာကြောင့်ဖြစ်တာလဲအမှန်တဘာဝမသိလို့ဖြစ်တာမဟုတ်လားဟုတ်ကဲ့လားဘာကြောင့်ဖြစ်တာလဲဒီတော့အဲ့ဒီကိလေသာတွေ မဖြစ်အောင်သူတို့ကို ဖောက်ခွဲဖြစ်စည်းနိုင်အောင်ဆိုရင်ဘာဖြစ်ရမှာလဲအမှန်တဘာဝကိုသိရမယ်ဟုတ်တယ်မဟုတ်လားအမှန်တဘာဝသိရင်ကိလေသာဖြစ်ပါဦးမလားဥပမာဆိုကြပါစို့ဇဉ္ညာလျှောက်တဲ့အခါ ကြွတယ်လှမ်းတယ်ချတယ်လို့ရှုတယ်ကြွတာလဲရှုသိနေတယ်လှမ်းတာလဲရှုသိနေတယ်ချတာလဲရှုသိနေတယ်သို့တော်လဲရှုစားမှာတော့စိတ်ကကြွမှုလှမ်းမှုချမှုပေါ်မှာကြာကြာတည်ငြိမ်ရဲ့လားမတည်ငြိမ်ဘူးထွက်ထွက်မသွားဘူးလားအဲအဲ့ဒီခါမှာဆိုလို့ရှိရင်တော့ငါသွားနေတယ်ငါရှောက်နေတယ် ရှောင်ရဲမဲ့ငါမှတ်နေတယ်ဒါပေမဲ့စိတ်ကလည်းထွက်ထွက်သွားတယ်ငါစိတ်ကလည်းဟာမကြလိုက်တာလို့ငါငါနဲ့အဲ့ဒါလို့အယူဆမရှိဘူးလားအဲ့ဒီငါဆိုတဲ့အယူဆကိုအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိကိလေသာလို့ခေါ်တယ်ဘာကိလေသာလဲအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိကိလေသာခေါ်တယ် ကြွတယ်ဆိုတာလှမ်းတယ်ချတယ်ဆိုတာကြွတယ်ဆိုတာလည်းအထက်ရွေ့သွားတာမဟုတ်လားလှမ်းတယ်ဆိုတာကရှေ့ရွေ့သွားတာမဟုတ်လားချတယ်ဆိုတာကအောက်ဘက်ရွေ့သွားတာမဟုတ်လားအဲ့ဒီရွေ့တာကိုပဲငါလို့သွားဆွဲနေတာမဟုတ်လားအဲ့ဒီရွေ့တာကိုပဲလူပုဂ္ဂိုလ်တ attva လို့ဆွဲတာမဟုတ်လားအဲ့တော့ရွေ့တာဟာ လူပုဂ္ဂိုလ်တ attva ဟုတ်သလားဟုတ်ပါဘူးဗျာရွေ့တာကဘာတော့ဟဲ့ရွေ့တာကရွေ့တာပဲမဟုတ်လားရွေ့တာကိုရွေ့တယ်လို့သိရင်အမှန်သီလားအမှားသီလားရွေ့တာကိုငါသွားနေတယ်လို့သိရင်ပုဂ္ဂိုလ်တ attva သွားနေတယ်လို့သိရင်ဟုတ်ကဲ့လား အဲ့ဒါလို့အမှားသိပြီဆိုတော့အမလေးငါနဲ့သွားရကောင်းလိုက်တာဟဲ့သဘောကျတဲ့လောဘမဖြစ်ဘူးလားဖြစ်ပါရဲ့ဗျာ။အိုငါနဲ့သွားလို့မကောင်းလိုက်တာဟဲ့ဘယ်လိုများ ဖြစ်နေလဲမသိပါဘူးဆိုတော့ဘာဖြစ်ပြန်နော်။ဒေါသဖြစ်တာအဲ့ဒီလောဘဒေါသကိလေသာဟာပုဂ္ဂိုလ်တ attva ငါဆိုတဲ့မှားသော အသည့်အမြင်ပေါ်မှာအခြေတည်ပြီးဖြစ်တာမဟုတ်လား တကယ်လို့သာယူနေတဲ့သဘောကြွတယ်ဆိုတော့ယူသဘောပဲသိတယ်လှမ်းတယ်ဆိုလဲယူသဘောပဲသိတယ်ချတယ်ဆိုလဲယူသဘောပဲသိတယ်လို့အဲ့ဒါလို့ယူတာပဲလို့သိရင်တော့ယူတယ်ဆိုတော့အသည့်အမြင်အယူဆပေါ်မှာလောဘဒေါသမောဟဖြစ်အောင်မလားအဲ့ဒါအမှန်သိလို့လားအမှားသိလို့လားအမှန်သိရင်ကိလေသာကိုဖောက်ခွဲဖျက်ဆီးနိုင်တယ် ဒီလိုမဟုတ်လားအမှားသိနေရင်ကိလေသာ ဖြစ်ပွားတယ်ဒီလိုမဟုတ်လားဘယ်အစဖြစ်တာလဲဆိုတော့ဒိဋ္ဌိကိလေသာကစဖြစ်တာဘာကိလေသာအစဖြစ်တယ်လဲဒိဋ္ဌိဆိုတာအသိအမြင်မှားနေတာအတ္တဒိဋ္ဌိဆိုတာအတ္တခေါ်တဲ့ငါရှိတယ်လို့ အသိအမြင်မှားနေတာတက္ကရာဒိဋ္ဌိဆိုတာပုဂ္ဂိုလ်တ attva ရဲ့လို့ရှိတယ်လို့အသိအမြင်မှားနေတာဒါကြောင့်ခြေတော်ကြွားတဲ့လှမ်းနေချတဲ့အခါမရှုမှတ်ဘူးဆိုလို့ရှိရင်ငါသွားနေတယ်ငါလှမ်းနေတယ်ပုဂ္ဂိုလ်သွားနေတယ်လို့ဒီလိုမယူဆဘူးလားအဲ့ဒါကြောင့်မလို့ပဲငါငါဖြစ်လာတော့ဖြည်းဖြည်းလျှောက်ရရင်ပဲ ငါနဲ့နော်တုံနေတုံနေနဲ့စိတ်မရှိလိုက်တာဟုတ်ကလားဘာကိလေသာဖြစ်လားဒေါသကိလေသာမဖြစ်ဘူးလားအဲ့ဒေါသကိလေသာဟာငါသွားတယ်ဆိုတဲ့အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိပေါ်မှီးဖြစ်တာမဟုတ်လားအဲ့ဒီငါဆိုတာရွေ့နေတာကိုငါလို့သွားယူဆတာမှားသလားမှန်သလား ရွေ့နေတာကိုငါလို့ယူဆရင်ပန်ကာရွေ့မနေဘူးလားဟိုမှာအဲ့ဒါလဲငါလို့ယူဆလို့မရဘူးလားဒါဖြင့်အဲ့ဒီဟာငါဟုတ်လားပါလေရွေ့နေတာမဟုတ်ဘူးလားရွေ့နေတာမဟုတ်ဘူးလားအေးရွေ့နေတာဗောဒီတော့ ရွေ့တာဟာရွေ့တာပဲပေါ့ရွေ့တာဟာလူလည်းမဟုတ်ဘူးနတ်လည်းမဟုတ်ဘူးပြမလည်းမဟုတ်ဘူးတရိษံလည်းမဟုတ်ဘူးဘာတော့အဲရွေ့တာပါပဲဟုတ်တယ်မဟုတ်လားရွေ့နေတဲ့သဘာဝပဲဒါဖြင့်အဲ့ဒီရွေ့နေတဲ့သဘာဝကသိတတ်တဲ့သဘောရှိသလားမသိတတ်တဲ့သဘောရှိသလားမသိတတ်တဲ့သဘောဆိုရင်ယုတ် သိတတ်တဲ့သဘောဆိုရင်နာဟုတ်တယ်မဟုတ်လားအဲ့တော့အဲ့ဒီယွင့်နေတဲ့သဘောဟာမသိတတ်တဲ့သဘောမဟုတ်လို့သူဟာယုတ်ဘာယုတ်လဲရွေယုတ်မဟုတ်ဘူးလားဘာယုတ်တော့ရွေယုတ်ဒါဖြင့်လောကမှာအဲ့လိုရွေရွေနေတာဟာရွေအောင် လုပ်တဲ့သဘောကို သို့မဟုတ်ရွေးအောင်လုပ်တဲ့သဘောရွေးနေတဲ့သဘောကိုလောကမှာဘာလို့ခေါ်တော့ဟမ်ဆိုကြပါစို့သိရဲ့6ကလေးသိပင်ကကြွေးကြသွားတဲ့အခါကျတော့အောက်တန်းကြရဲ့လားမချဘူးတဖြည်းဖြည်းရွေ့ရွေ့ရွေ့ရွေ့ပြီးတော့ခါဆောင်းဆောင်းကြသွားတယ်မဟုတ်လားဘာကြောင့်များအဲ့လိုရွေ့ရတာတော့ ဒါဖြင့်ရွေ့တာကိုလောကခေါ်ပါဘာခေါ်တော့အမဲဝါရောတဲ့ဝါရောတယ်လားဝါရောလို့ခေါ်သလားဝါရောလို့ခေါ်တာနေသမအောင်လောကမှာဟေးဝါရောတိုက်လိုက်တာလို့များပြောသလားဒါဖြင့်ဘာတော့ဟောအဲ့လိုလုပ်ပါလေပဲနဲ့ အဲ့တော့ရွေ့တာဟာလေပဲမဟုတ်လားအဲ့ဒီရွေ့တဲ့သဘောလေကိုပဲဘသူဘာလို့ယူဆနေလဲငါလို့ယူဆတယ်ပုဂ္ဂိုလ်တ attva လို့ယူဆတယ်ဒီလိုမဟုတ်လားအဲ့လိုဘာကြောင့်ယူဆသလဲဆိုတော့ရွေ့နေတဲ့သဘောပဲလို့အမှန်တိုင်းမသိလို့ဘာကြောင့်မသိသလဲဆိုတော့ရွေ့သဘောကိုရွေ့နေတဲ့အရှိတဘာဝအတိုင်းမရှုလို့မဟုတ်ဘူးလား မရှိတော့ကရွေ့နေတဲ့သဘောပဲလေသဘောပဲလို့သိရလားမသိတဲ့အခါကျတော့ငါသွားတယ်ငါလှမ်းတယ်ငါချတယ်ပုဂ္ဂိုလ်သတ္တဝါသွားတယ်ဒီလိုဖြစ်လာတာမဟုတ်လားအဲ့ဒါအမှန်လားအမှားလားပါဒိဋ္ဌိအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိအတူတူပဲနှစ်ခုလုံးဟုတ်တယ်မဟုတ်လား အဲ့လိုပုဂ္ဂိုလ်တ attva ငါဆိုတဲ့အသည့်အမြင်မှပေါ်လာပြီဆိုတော့အဲ့ဒီပုဂ္ဂိုလ်ကသဘောကြတာသဘောမကြတာအထင်ကြီးတာဒါတွေဖြစ်မလာဘူးလားအဲသဘောကြတယ်လို့ဖြစ်လာတော့ဘာဝင်လာလဲလောဘဝင်လာတယ်ဟုတ်လားသဘောမကြဘူးလို့ဖြစ်လာတော့ဘာဝင်လာလဲအဲကိုကိုကိုထင်ကြီးလာတော့ မာနဝင်လာတယ်ဟုတ်တယ်မဟုတ်လားအဲတော့အမှားအတိုင်းမသိအမှားသိတဲ့ပုဂ္ဂိုလ်သတ္တဝါငါဆိုတဲ့အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိဝင်လာတာနဲ့ပဲလောဘဝင်တဲ့အခါဝင်ဒေါသဝင်တဲ့အခါဝင်မာနဝင်တဲ့အခါဝင်မနာလိုတဲ့အိတ်တာဝင်တဲ့အခါဝင်အစရှိသည့်ဖြင့်ကိလေသာတွေဝင်လာတာမဟုတ်လား အဲ့တော့အဲ့ဒီကိလေသာတွေဝင်လာရင်ဆင်းရဲသလားချမ်းသာသလားဆင်းရဲပါဗျာသိကြသလားသိကြပါဗျာသိကြတယ်နော်ဒီကိလေသာတွေကိုမွေးမြူထားရမလားပယ်ရှားရမလားပယ်ရှားပါဗျာဘာကြောင့်ဆင်းရဲတရားတွေမို့ဟုတ်ကဲ့လားအဲ့တော့ဒီကိလေသာတွေကပယ်ရှားခြင်းရင်သူတို့ ဘာပေါ်မှာအခြေတဲပြီးဖြစ်တယ်ဆိုတာသိရမယ်မဟုတ်လား မှန်ပါဗျာ။ကဲဘယ်ပေါ်မှာအခြေတဲပြီးသဘောကြတာသဘောမကြတာမာနတက်တာဖြစ်လာတော့ဟမ်ကဲအဲ့ဒီအဲ့ဒီအဖြစ်မရမရှင်းတော့နားလိုက်အောင်မယ် ရုပ်ကိုလေရုပ်ပဲဝါရောရုပ်ပဲလို့သိနေရင်လောဘဒေါသဖြစ်ပါမလားဖြစ်ပါဘူးဗျာဒါဖြင့်ဘယ်လိုသိလို့ဖြစ်နေတာတော့ငါပုဂ္ဂိုလ်တ attva လို့အဲ့လိုသိလို့မဟုတ်လားဟုတ်လားအဲ့ဒါကြောင့်ပဲမှန်ကြည့်လိုက်ပြီဆိုလို့ရှိရင်မလေးငါနဲ့ချောလိုက်တာဟုတ်လား အဲ့ဒါငါလို့ယူဆလို့မဟုတ်လားအဲငါနဲ့ချောလိုက်တာဆိုတော့ဒေါသဖြစ်တာပေါ့ဟမ်လောဘဖြစ်တာလားအဲငါနဲ့ငါရုပ်ကဘယ်လိုများဖြစ်နေလဲမသိပါဘူးဆိုရင်ဟောဟုတ်ကဲ့လားအဲ့ဒါငါကြောင့်ဖြစ်လာတဲ့ကိလေသာမဟုတ်လားငါပုဂ္ဂိုလ်သတ္တဝါဆိုတဲ့အတိမအမြင်မှပေါ်မှာအခြေတည်ပြီးတော့ လောဘဒေါသစတဲ့ကိလေသာတွေဖြစ်တာငါပုဂ္ဂိုလ်တ attva လို့မသိဘဲနဲ့အာရွေးနေတဲ့သဘောပဲပူးနေတဲ့သဘောပဲယူစည်းနေတဲ့သဘောပဲ ဖွဲ့စည်းတဲ့သဘောပဲမာတဲ့သဘောနူးညံ့တဲ့သဘောပဲလို့အဲ့လိုသဘာဝမျှပဲလို့သိနေရင်တော့ငါပုဂ္ဂိုလ်တ attva လို့ယူဆမလားယူဆပါဘူး။နောက် နာတဲ့အခါမှာနာတယ်နာတယ်လို့ရှိတော့ပထမတော့အမလေးနာလိုက်တာဟဲ့ငါနဲ့နော်နာလိုက်တာဟဲ့သူတို့တရားလည်းကောင်းတယ်ဆိုလို့လာအာထုတ်ပါပဲနဲ့တော့ဆင်းရဲလိုက်တာလွန်ရောဟုတ်ကဲ့လားဘာတွေဝင်နေတော့ဆုံးနေတဲ့ဒေါသခေါ်တဲ့ဒေါသကိလေသာတွေဝင်နေတယ်နော်မကြောင့်ဒေါသကိလေသာ ဝင်နေတယ်လဲဆိုတော့ငါနာတယ်လို့ယူဆနေလို့မဟုတ်ဘူးလား ငါနာတယ်ပုဂ္ဂိုလ်တ attva နာတယ်လို့ယူဆတော့နာတာကို မကြိုက်တဲ့ဒေါသမဖြစ်ဘူးလားနာတာကို မခံစားတဲ့ဆုံးနေတဲ့ဒေါသကိုမဖြစ်ဘူးလားအဲအဲ့ဒါဟာပုဂ္ဂိုလ်တ attva ငါအယူဆရှိလားလို့ဒီလိုမဟုတ်လားဒီလိုမဟုတ်ဘဲနဲ့နာတယ်နာတယ်လို့စူးစူးဆိုင်ဆိုင်ရှုလို့တမာရိပူအားကောင်းလာတဲ့အခါကျတော့ ခြေထောက်ကနာတယ်လက်ကနာတယ်အစာရည်တွေအဲ့လိုမရှိတော့ဘဲနဲ့မခံစားတဲ့သဘောနားနေတဲ့သဘောမျှပဲလို့စိတ်ကသိနေရင်ကဲဘာဆက်ပြောရမခံစားတဲ့သဘောနားနေတဲ့သဘောမျှပဲလို့အဲ့ဒါလို့စိတ်ကသိနေရင်အဲ့ဒီအခါမှာ နာမှုရဲ့တရားဖြစ်တဲ့လက်ကိုလည်းမတွေးတော့ဘူးခြေတော့ကိုလည်းမတွေးတော့နားနေတဲ့သဘောပဲလို့သိတာဟုတ်လားအဲ့ဒီအခါမှာအတ္တဒိဋ္ဌိသက္ကာယဒိဋ္ဌိရှိသလားမရှိဘူးလားရှိပါဘူးခင်ဗျာသိကြသလားသိကြပါဘူးခင်ဗျာအဲ့ဒါလို့ဆိုလို့ရှိရင်နာရာကို နာတယ်လို့သိနေတော်လည်းပဲ မခံစားတဲ့သဘောရှိမလား နာတဲ့သဘောမျှပဲလို့သိမနေဘူးလားသိပါရဲ့ဗျာအဲ့ဒါဝေဒနာဘိခဝေအဲရူပရူပခန္ဓာဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဆိုတဲ့ငါခန္ဓာ၅ပါးရှိတာမှာဝေဒနာခန္ဓာဆိုတာခံစားမှုသဘောပြောတာမဟုတ်လားအဲ့တော့ဝေဒနာဘိခဝေယထာဘုဒ္ဓံသမ္မပညာယတတ္ထပံ ဘေကဝေจิตသားจิตသမီးတို့ဝေဒနာခံစားမှုသဘောကိုယထာဘူတံရှိနေဖြစ်နေတဲ့အတိုင်းသမ္မပညာယအမှန်သိဉာဏ်ဖြင့်တထဗံရှုတိယမည်။ဟောဘလို့မိတ်နာလဲ။အဲခံစားမှုသဘောကိုသူ့အရှိတိုင်းသိနေရမယ်တဲ့။ ခံစားမှုသဘောမျှပဲလို့သိတာဟာအရှိတိုင်းသိတာပေါ့မဟုတ်ဘူးလားဒီလိုမဟုတ်ဘဲနဲ့မလေးဒူးနာလိုက်တာဟဲ့လက်နာလိုက်တာဟဲ့ငါနာလိုက်တာဟဲ့ဆိုရင်အရှိတိုင်းသိတာဟုတ်လားဘာသွင်းဘာပါလာတော့အဲ့ဒီငါကိုဘသူကသွင်းယူလာတာတော့အဲကိုကကိုပေါ့ကိုစိတ်ကသွင်းယူလာတာမဟုတ်လား အဲစိတ်ကသွေးယူလာတာဟာနာတယ်ဆိုတာမခံစားတဲ့ခံစားမှုသဘောမျှပဲလို့အမှန်တိုင်းသိလို့လားမသိလို့လားမသိလို့ဟုတ်ကဲ့လားအဲ့တော့နားရဲနားရဲနဲ့ရှူရင်ကနေပြီးတော့နားရဲသဘောတက်တက်မြပဲနားရဲခြေတော့လည်းမတွေ့နားရဲလက်လည်းမတွေ့နားရဲငါလည်းမတွေ့မခံစားတဲ့သဘောဖြစ်နေမြတာဖြစ်နေုံမြပဲဆင်းရဲတဲ့သဘောဖြစ်နေုံမြပဲလို့ အဲ့ကလေးလေးသာသိနေမဲ့ဆိုရင်အဲ့ဒီအချိန်မှာပုဂ္ဂိုလ်သတ္တဝါငါအယူအဆရှိလားမရှိလားရှိပါဘူးဗျာဘာပြုတ်နေလဲငါပြုတ်နေတဲ့သူတော့မပြုတ်ဘူးဟုတ်ကလားအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိပြုတ်နေတာမဟုတ်လားအမှန်တိုင်းသိလို့လားအမှားသိလို့လား ဘာကြောင့်အမှန်တိုင်းသိသလဲရှုလို့ဟုတ်တယ်မဟုတ်လားရှုတာကလည်းတမန်ငါရှာငါရှုရင်တော့တည်ငြိမ်မှုအားကောင်းမှာမလားစူးစူးဆိုင်ဆိုင်ရှုမှ သေသေးချာချာစိုက်တည်ပြီးတော့တမာရီ အားကောင်းမှာမဟုတ်လားအဲ့ဒီအခါကျမှနာတဲ့သဘောမျှဆင်းရဲတဲ့သဘောမျှမခံစားတဲ့သဘောမျှလေးပဲလို့အမှန်တိုင်း သိလာတယ်အဲ့လိုသိတဲ့အခါမှာငါနာတယ်ဆိုတာမရှိတော့ဘူးပုဂ္ဂိုလ်တ attva နာတယ်ဆိုတာမရှိတော့ဘူးနာတဲ့သဘောလေးကိုသိုံမြလေးသိနေတယ်။အော်အဲ့ဒီလိုဆိုလို့ရှိရင်တော့ဒေါသကောဖြစ်ပုံဖြစ်အောင်မလား။လောဘကောမဖြစ်တော့ဘူး။ကိလေသာငြိမ့်တယ်။ဘာကြောင့်လဲအမှန်တိုင်းသိလို့ဟုတ်ကဲ့လား။ ဘာကြောင့်အမှန်တိုင်းသိတယ်လဲရှုလို့ဟုတ်တယ်မဟုတ်လားရှုလို့သိတာမရှုရဲ့နော်သိပါဘူးဗျာဒါကြောင့်မို့ယုံနံသဘာဝကိုသဘာဝမျှသာဟုအမှန်အတိုင်းပိုင်းပိုင်းခြားခြားသိရမည်သိအောင်ရှုရမည် ရှုမှတည်ငြိမ်သည်တည်ငြိမ်မှသိသည်သိမှကိလေသာငြိမ်သည်ကိလေသာငြိမ်မှဆင်းရဲငြိမ်သည်ဆင်းရဲငြိမ်မှချမ်းသာရသည်ဟုတ်ကဲ့လားအဲ့တော့သိမှကိလေသာငြိမ်းနေဆိုတော့အမှန်တဘာဝအတိုင်းသိပြီဆိုတော့အရှိတဘာဝအတိုင်းသိပြီဆိုတော့ကိလေသာငြိမ်းနေဆိုတော့ဘယ်ကိလေသာကစငြိမ်းတော့ အဲနားလိုက်အောင်မယ်နော်ဟမ်ကိုရောကိုရောကြီးကတမလင်ကိုကြီးလားတမလင်ကိုရအောင်ညောင်းတဲ့အခါကိုပြောင်းနေပြောင်းပြောင်းနေရတာအဲဘယ်ကိလေသာကစငြိမ့်တော့လို့အမှန်တည်းကိလေသာစနေပါရဲ့ဗျာပါတယ်ကိလေသာ ဝိတိတ်ကမကိလေသာကစငိမ့်နေဝိတိတ်ကမကိလေသာကိုဘာနဲ့ပယ်တာလဲအဲဒါပြည့်အဲ့ဒီအချိန်သီလကျင့်နေလို့လားတမာရီဖြစ်ပြီးတော့သိနေတဲ့ပညာဖြစ်နေတာမဟုတ်ဘူးလားอืมတိုင်ဘယ်ကိလေသာကစငြိမ့်မလဲဒုက္ခ တော်ပါဗျာအေးငါအထက်ထပ်ပဲမိတ်ရှိနေတာဒိဋ္ဌိကိလေသာအစငြိမ်းတာမဟုတ်ဘူးလားဘာဒိဋ္ဌိတုံးအဲ့ဒါကစငြိမ်းတာပေါ့တက္ကာယဒိဋ္ဌိအတ္တဒိဋ္ဌိကိလေသာကစငြိမ်းတာဟုတ်တယ်မဟုတ်လား တခြားလောဘဒေါသစိုက်တဲ့ကိလေသာတွေကပုဂ္ဂိုလ်တ attva ငါဆိုတဲ့အတိမအမြင်မှာအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိဖြစ်မှပဲတခြားကိလေသာတွေဖြစ်ပေါ်တာမဟုတ်လားဒီဒိဋ္ဌိကိလေသာ မဖြစ်ဘူးဆိုရင်တခြားကိလေသာတွေဖြစ်ရလားဒါကြောင့်အမှန်သိရင်ဘယ်ကိလေသာကစငြိမ့်လဲအဲဟတ္တဒိဋ္ဌိတက္ကရာဒိဋ္ဌိကိလေသာကစငြိမ့်တယ်ဟုတ်လား ဒီတော့ပုဂ္ဂိုလ်သတ္တဝါငါလို့အသိမှ အမြင်မှ ဖြစ်တဲ့အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိဟာကိလေသာ ဖြစ်ခြင်းရဲ့အကြောင်းမဟုတ်ဘူးလားကိလေသာဆိုတာတခြားကိလေသာတွေဖြစ်ပွားခြင်းရဲ့အကြောင်းပဲဒါဖြင့်ဒီအသိမှအမြင်မှ ပုဂ္ဂိုလ်သတ္တဝါအသိမှမြင်မှ အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိကိလေသာကတော့ ဘာကြောင့်ဖြစ်တယ်လဲအဟဲအသိအမြင်မှားလို့ဖြစ်တာပေါ့ဟုတ်တယ်မို့လားကဲဒါဖြင့်အဲ့ဒီအသိအမြင်ကဘာကြောင့်မှားရသလဲအမှန်မသိလို့ပေါ့မဟုတ်လား အသိမှားတယ်ဆိုတာအမှန်မသိလို့ပေါ့အမှန်သိရင်အသိမှားပါမလားမမှားဘူးအမှန်သိတာကိုသမ္မာဒိဋ္ဌိခေါ်တယ်မှန်စွာသိမြင်မှုသမ္မာဒိဋ္ဌိမဲ့ခင်သမ္မာဒိဋ္ဌိမဲ့ခင်အဲ့ဒီအမှန်သိမသိဘူးဆိုလို့ရှိရင်တော့အမှားသိတော့တာအမှားသိရင်တော့အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိပေါ်လာတော့တာပဲ အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိပေါ်လာပြီဆိုရင်တော့တခြားကိလေသာတွေဝင်တော့တာပဲဒီလိုမဟုတ်လားအဲ့တော့တခြားကိလေသာတွေဖြစ်ပွားခြင်းရဲ့အကြောင်းရင်းကဒိဋ္ဌိကိလေသာဘယ်ဒိဋ္ဌိလဲအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိကိလေသာဟုတ်ကဲ့လားအဲ့ဒီအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိကိလေသာဖြစ်ခြင်းရဲ့အကြောင်းကတော့အမှန်တဘာဝမသိခြင်းဟုတ်လား အမှန်တဘာဝမသိခြင်းရဲ့အကြောင်းကတော့ဩမရှုခြင်းပေါ့မဟုတ်ဘူးလားရှုရင်တော့တနေ့နေ့သိမှာပေါ့မရှုတော့မသိဘူးဟုတ်တယ်မဟုတ်လားအဲဒီနေရာမှာလူရင်းကလောဘဒေါသမောဟအစိုက်တဲ့တခြားကိလေသာတွေဖြစ်ပွားခြင်းရဲ့အကြောင်းဟာ အခြေခံအကြောင်းဟာအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိပဲဟုတ်ကဲ့လားပုဂ္ဂိုလ်တ attva ငါလို့အသိအမြင်မှားတာဘာကိုမှားတာလဲယုတ်ကို ပုဂ္ဂိုလ်တ attva ငါလို့အသိအမြင်မှားတယ်စိတ်ကို ပုဂ္ဂိုလ်တ attva ငါလို့အသိအမြင်မှားတယ်တရားရှိမှတ်တဲ့အခါမှာစိတ်ကထွက်သွားပြီးတော့ အလုတ်အကြောင်းအိမ်ကြောင်းတွေလျှောက်စဉ်းစားတော့စဉ်းစားတယ်စဉ်းစားတယ်စဉ်းစားတယ်နဲ့ထပ်ခါထပ်ခါရှုရတာအဲ့လိုရှုတာရည်ရွယ်ချက်ကဘာလဲအမှန်တိုင်းသိဖို့မဟုတ်ဘူးလားအဲ့တော့မရှုဘူးဆိုလို့ရှိရင်တော့ဟာငါစိတ်ငါကလည်းစဉ်းစားမိနေပါကောလို့ငါကြီးပါမလာဘူးလား ပါလာတယ်စဉ်းစားတယ်စဉ်းစားတယ်နဲ့ထပ်ခါထပ်ခါရှုလိုက်တဲ့အခါကျတော့စဉ်းစားတဲ့စိတ်ကလေးဖြစ်နေတာပဲလို့ဒီလို သိလာတယ်စဉ်းစားတဲ့စိတ်ကလေးဖြစ်နေတာပဲလို့သိလာရဲ့ငါမာသေးလားမမာတော့ဘူးအော်ဒါစိတ်သဘောတက်တက်ပဲလို့သဘာဝအတိုင်းမသိဘူးလားအဲအဲ့ဒါလို့သိရင်ဖြင့်ငါစဉ်းစားတယ်လို့ငါမပါတဲ့အတွက်စဉ်းစားလို့ကောင်းတယ်မကောင်းဘူးရှိအောင်မလား အဲ့ဒီစဉ်းစားတာကနေပြီးတဆင့်နောက်ထပ်ကိလေသာကိုလာအောင်မလားမလာတော့ဘူးစဉ်းစားတယ်စဉ်းစားတယ်ထက်ခါထက်ခါရှုတော့စဉ်းစားနေတဲ့သဘောပဲလို့သိရက နောက်ကြတော့ရှုစိတ်ကအာကောင်းသွားတော့စဉ်းစားစိတ်ကရပ်သွားရောဟုတ်တယ်မဟုတ်လားရပ်သွားတဲ့အခါကျတခါသိလိုက်ပြန်တယ်ဩစဉ်းစားစိတ်ဆိုတာလဲဖြစ်ပေါ်ပြီးတော့ပျောက်သွားတာပဲဟောဖြစ်ပေါ်ပြီးပျောက်သွားတာပဲလို့ သိလိုက်တဲ့အခါကျတော့နောက်ကဘာအသိကထက်ချက်မကွာပါလာလဲမြဲတယ်ဆိုတဲ့အသိကထက်ချက်မကွာပါလာတယ်ဟမ်ဘယ်လိုပါလာဟောမမြဲဘူးဟုတ်တယ်မဟုတ်လားဖြစ်ပြီးတော့ပြက်သွားပျောက်သွားတယ်ဆိုတော့မမြဲဘူးဆိုတဲ့အသိက ထက်ချက်ပါလာတော့ဟော အနေစသဘောဉာဏ်နဲ့မထင်ဘူးလားဟုတ်ကဲ့လားဉာဏ်နဲ့ထင်လာတယ်မြတ်စွာဘုရား မိန့်တဲ့အနေစထင်ဒုက္ခမြင်အနတ္တလည်းထင်လေသည်တဲ့မမြဲဘူးဆိုတာသိပြီဆိုလို့ရှိရင်တဲ့မမြဲတဲ့အတွက်မကောင်းတဲ့သဘောဆင်းရဲတဲ့သဘောပဲလို့လည်းသိလာတယ်တဲ့ အဲ့ဒါလို့သိလာတဲ့အတွက်ပဲမြဲနေတဲ့ပုဂ္ဂိုလ်သတ္တဝါငါဆိုတဲ့အတ္တဟာမရှိပါပဲလားလို့သဘောပေါက်လာတယ်တဲ့အဲ့လိုသဘောပေါက်လာတော့ဘာပါမြင်လာတော့မြဲနေတဲ့ပုဂ္ဂိုလ်သတ္တဝါငါရဲ့လို့မရှိပါပဲကလားဖြစ်ပြီးပြက်နေတဲ့စိတ်သဘောမျှပဲလို့အဲ့လိုသိလာတော့ဘာပါသွားသိတော့ အဲအနတ္တကို မသိပြီဘူးလားအနတ္တပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်ပါစကားမဟုတ်ပြီဘူးလားအနိစ္စဖြစ်ပေါ်ပြီးနောက်ပျောက်ပျောက်သွားခြင်းကြောင့်မမြဲပါတကားဒုက္ခဖြစ်ပြမပြန်နှိမ့်ဆက်နေခြင်းကြောင့်ဆင်းရဲပါတကားအနတ္တတည်မြဲနေတဲ့ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်ပါတကားဟုတ်သလား အဲ့လိုမတွေ့ဘူးလားတွေ့တယ်ရှုရှုချင်းအဲ့ဒါတွေဆင်ញင်လို့သဘောပေါက်ပါမလားနောက်အဲ့ဒါလို့ရှုတိုင်းရှုတိုင်းဖြစ်ပေါ်လာတာဒီပျောက်ဖြစ်ပေါ်လာဒီပျောက်တာဒီဖြစ်ပေါ်လာတာဒီပျောက်တာဒီ ਨੇ အဲ့လိုသိပါမြန်းလာတဲ့အခါကျတော့သူ့အလိုလိုမမြဲတဲ့သဘောညာနဲ့လင်းငနဲ့ဖြစ်သွားတာမဟုတ်လားအဲ့ဒါမှဘာဝနာဉာဏ်ခေါ်တယ်ဟုတ်ကဲ့လား ဒီလိုမဟုတ်ဘဲနဲ့အာမမြဲဘူးဆင်းရဲတဲ့ပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးမမြဲဘူးဆင်းရဲတဲ့နဲ့အဲဒါလို့ဆင်ញင်းနေရဲ့အဲ့ဒါဘာဝနာညာမဟုတ်ဘူးစိန်တာခေါ်တယ်စိန်တာမယညာနဲ့ပါတယ်တော့စိန်တာမယညာဆိုတာကြံညာတွေးညာစဉ်းစားညာကြံစည်းယူတာစဉ်းစားယူတာစိတ်ကူးယူတာဟဲ့မမြဲဘူးဟာ ဖြစ်ပြီးပြည့်နေသဟာနဲ့စဉ်းစားကြံစည်ပြီးယူတာအဲ့ဒါစိတ်ဓာမယညာအဲ့ဒီစိတ်ဓာမယညာသာဝိပဿနာဉာဏ်ဖြစ်လို့အဲ့ဒီဉာဏ်နဲ့သာမဲ့ဉာဏ်ဖူဉာဏ်ရမယ်ဆိုရင်ဘသူတွေဟာအရင်ဆုံးမဲ့ဉာဏ်ဖူဉာဏ်ရမလို့ဩအတွေ့အခေါ်ကောင်းအစဉ်းစားကောင်းတဲ့ပုံကိုယ်တွေကမရဘူးလား ဝတ္ထုရေးစရာတွေလေသူတို့အမြန်ဆုံးမညာဖွညာရရမယ်မဟုတ်ဘူးလားဉာဏ်စီစဉ်းစားတွေးတော်တဲ့ဉာဏ်ကိုသာဝိပဿနာဉာဏ်လို့ခေါ်ရရင်တော့အဲ့ဒီဝတ္ထုရေးစရာတွေဟာအစောဆုံးနိဗ္ဗာန်ရောက်မယ်နော်အခုတော့အဲ့ဒီဉာဏ်စီစဉ်းစားတွေးတော်ဉာဏ်တွေဟာဘာဝနာမယဉာဏ်ဟုတ်ကဲ့လား ဘာညာနှုတ်စိန်တာမယညာစိတ်ကူးတွေတဲ့တယ်ပြောရင်ဟုတ်ကဲ့လားပါတယ်တဲ့တော့တခါအဲ့ဒီဝိထုရေးဆရာတွေတဲ့ပိုးပြီးမြန်မြန်ရောက်မဲ့ပုံကိုယ်တွေကမရှိဘူးလားဘယ်လိုပုံကိုယ်တွေဖလော်ဆိုဖာတွေပေါ့မဟုတ်လားဘယ်သူတွေတော့ philosopher ဆိုတာဘယ်လိုလူတွေလဲ philosopher ဆိုတာကိုထင်ရလျှောက်တွေးတဲ့လူတွေမဟုတ်ဘူးလားအဲသူတို့ကအရင်ရောက်မှာနော်ဒီတော့အဲ့ဒီစိန်တမယဉာဏ်နဲ့စိန်တမယဉာဏ်ဟာဝိပဿနာဉာဏ်လည်းမဟုတ်ဘာဝနာဉာဏ်လည်းမဟုတ်ဒါကြောင့် မဲ့ညာဖုန်ညာနိဗ္ဗာန်ကိုမရစေနိုင်ဘူးเนาะရှုရင်ရှုရင်ရှုရင်နဲ့ညာနဲ့မှသူ့အလိုလိုသွားသွားပြီးတော့ရှင်းရှင်းလင်းလင်းကြီးတွေ့သွားတာမှဘာဝနာမယညာဝိပဿနာညာခုနပြောသလိုပေါ့နားတယ်နားတယ်လို့ရှုတဲ့အခါကျတော့ပထမတော့ငါနာတယ်ပုဂ္ဂိုလ်သတ္တဝါနာတယ်အစိုက်ဒီဖြင့်တွေ့သိနေတယ်အဲ့ဒါလို့ဆိုလို့က အတ္တဒိဋ္ဌိတက္ကဒိဋ္ဌိကိလေသာမငြိမ့်နေဘူးပါနေတယ်ရှုမှများလာလို့စိတ်တည်ငြိမ်မှုအာကောင်းလာတော့စူးစိုက်ပြီးတိခံပြီးတော့ရှုရှုလေရှုလေနားတဲ့သဘောပိုထင်ရှားလာလေနောက်ဆုံးကြတော့နားတဲ့သဘောပိုထင်ရှားလာတဲ့အခါကျတော့နာမှုရဲ့တရားဖြစ်တဲ့ခြေတော်တို့လက်တို့ဘာတို့ဆိုတာမရှိတော့ဘူး။နာနေတဲ့သဘောပဲလို့သိတယ်။အဲ့ဒါယောဂီကိုဟာကိုရှင်းရှင်းကလေးသိတာအဲ့ဒါကြတော့ နာနေတဲ့သဘောပဲယောဂီတချို့ယောဂီရှောက်တယ်တပည့်တော်ဘုရားနာတယ်နာတယ်မှတ်တော့ဘယ်ကနာမှမသိဘူးဘုရားလူကောင်ကြီးကလည်းပြောင်းနေတယ်ဘုရားနာတာပဲသိနေတယ်နဲ့ဟောဒီလိုရှောက်တယ်အဲအဲ့လိုလျှောက်တာဟာသူ့မှာအတ္တဒိဋ္ဌိတက္ကဒိဋ္ဌိရှိနေတာလားကင်းနေတာလားကင်းနေတာမှန်တိုင်းသိနေတာအဲ့တော့အမှန်တိုင်းသိနေပြီဆိုတော့ကိလေသာက ငြိမ့်နေပြီအတ္တဒိဋ္ဌိကိလေသာကစပြီးတော့ငြိမ့်နေပြီအတ္တဒိဋ္ဌိကိလေသာကစပြီးငြိမ့်နေပြီဆိုတော့အဲ့ဒါလို့သိတာဟာစင်ញင်စဉ်းစားပြီးတော့စိတ်ကူးကြည့်လို့ရမလားမရပါဘူးဘယ်လိုမှရလဲအရှိကိုအရှိရဲ့တိုင်းရှုမှ တဖြည်းဖြည်းတမာရိအားကောင်းလာတော့သူတို့သိလာတာမဟုတ်လားအဲ့ဒီအတိမဘာဝနာမယညာဝိပဿနာညာကဲအဲ့ဒီအတိသိပြီဆိုတော့တကယ်ပဲဒိဋ္ဌိမပြုတ်ပေဘူးလားပြုတ်တယ်အခုနစဉ်းစားဆင်ញင်ညာနဲ့တော့ပြုတ်ပါမလားပိုးတောင်မပွားဘူးလားအဲ ဝတ္ထုရေးတဲ့ပုံကိုယ်တွေဆိုလို့ချင်းမဲငါဝတ္ထုကဒီနေရာဒီလိုလှည့်လိုက်မှအာဟိုနေရာဟိုလိုရေးလိုက်အောင်မှနဲ့ဒီလိုဆိုလို့ရှိရင်ကောင်းတယ်ဆိုကိုယ်ဝတ္ထုကိုပြန်သဘောကျတာလည်းရှိတယ်။ဒါကပြန်ဖတ်ကြည့်ပြန်တော့သဘောမကျတာလည်းရှိတယ်။သဘောကျတော့ဘာတော့သဘောမကျတော့ဟုတ်ကဲ့လားအဲ့ဒါဘာဝနာမရညာမှာအဲ့လောဘဒေါသဖြစ်မလားမဖြစ်ဘူးအခုကစိတ်တမရညာမို့ လောဘဒေါသဖြစ်နေတာနော်တရားကလည်းပြောပြောရင်းနဲ့ဘယ်ရောက်တော့မှမသိဘူးဘယ်ကစပြောလိုက်တော့ဟမ်အဲသီလသမားတွေပညာလာလိုက်တာနော် သာသနာရဲဘော်တွေသာသနာတဲ့ဝင်ရင်ဘာလုပ်ရမလဲတိုက်ရမယ်ဘာကိုတိုက်ရမလဲကိလေသာကိုတိုက်ရမယ်အဲ့ဒီကိလေသာငြိမ်းအောင်တိုက်ဖို့ဆိုတော့ဘာလိုသလဲအမှန်တိုင်းသိဖို့လိုတယ်အမှန်တိုင်းသိကြရင်ဘာလုပ်ဖို့လိုသလဲ တည်ငြိမ်မှုတမာရီအာကောင်းမှုလိုတယ်အဲ့လိုတည်ငြိမ်မှုတမာရီအာကောင်းအောင်ဘာလိုသလဲစူးစူးဆိုင်ဆိုင်ရှုဖို့လိုတယ်ဟုတ်တယ်မဟုတ်လားကိုင်းစူးစူးဆိုင်ဆိုင်ရှုဖို့ဘာလိုသလဲဝီရိယလိုတယ်ပေါ့မဟုတ်ဘူးလားအပြင်းထူတဲ့လူစူးစူးဆိုင်ဆိုင်ရှုနိုင်မှာမလားအဲဝီရိယကောင်းတဲ့ပုဂ္ဂိုလ်သာစူးစူးဆိုင်ဆိုင်ရှုနိုင်တယ် ဒါဖြစ်ရင်ဒီနေရာမှာဘာတော့တွေ့တယ်လဲဆိုတော့အမှန်အတိုင်းသိတာကဉာဏ်သို့မဟုတ်ပညာဟုတ်လားအမှန်တိုင်းသိဖို့ရာအတွက်စူးစိုက်တည်ငြိမ်တာကဘာတော့တမာရီဟုတ်ကဲ့လားအဲ့လိုစူးစိုက်တည်ငြိမ်အောင်စူးစူးဆိုင်ဆိုင်ရှုတာကဩရှုတာက တတိဟုတ်တယ်မဟုတ်လားရှုတာကဘာတော့တတိအဲ့လိုစူးစူးဆက်ဆက်ရှုတဲ့တတိချင်းတစ်နေ့လုံးဆက်ဆက်သွားရင်တမာတိပူအာမကောင်းဘူးလားဒါကြောင့်မို့လို့ဆက်ဆက်အောင်ရှုဆက်ဆက်အောင်ရှုပြောတော့ပေါ့ဟုတ်ကဲ့လားအဲ့ဒါလို့ဆက်ဆက်အောင်ရှုနိုင်တယ်ဆိုတာပြင်းတဲ့လူတွေရှုနိုင်တယ်မဟုတ်လား ဘလို့ရှုဘယ်လူမှရှုနိုင်လဲဩအဲ့တော့ဝီရိယပေါ်လာပြီဟုတ်ကဲ့လားအဲ့ဒါလို့ဝီရိယရှိတယ်ဆိုတာကလည်းပဲကျူးကျူးဆာဆာရှုရင်ဖြစ်အမှန်တိုင်းသိတယ်အမှန်တိုင်းသိရင်ဖြစ်ကိလေသာငြိမ့်တယ်လို့ယုံကြည်မှုရှိမှပဲကြိုးစားမှမဟုတ်လားယုံကြည်မှုမရှိရင်ကြိုးစားပါမလားအဲ့တော့ဟောဘာပေါ်လာပြန်တော့ တတ္တာဟုတ်ကဲ့လားအဲ့တော့ဒီနေရာမှာဘယ်နှမျိုးတွေ့တော့ဘာဘာတွေ့တော့ပြောပါသေချာပြောပါတတ္တာဝိရိယတတိသမာဓိပညာဟောဘယ်နှမျိုးတွေ့တော့ပါပါလဲ ဘာဘာတွေ့လဲဟုတ်ကဲ့လားယုံကြည်မှုအကောင်းမှကြိုးစားသည်ကြိုးစားမှုအကောင်းမှရှုမှတ်မှုမြဲသည်ရှုမှတ်မှုမြဲသည်ဆိုတာတစ်နေ့လုံးမပြတ်မလားရှုမှတ်တာရှုမှတ်မှုမြဲမှစိတ်တည်ငြိမ်သည်စိတ်တည်ငြိမ်မှအမှားအတိုင်းသိသည် အမှန်တိုင်းသိမှကိလေသာငြိမ်းသည်မဟုတ်ပေဘူးလားအဲ့လိုဟုတ်ကဲ့လားကဲဘယ်အစတော့အဲသတ္တာဝိရိယတတိသမာဓိပညာအဲ့ဒါကို အများသိအောင်ဆိုလို့ရှိရင်ယောဂီရဲ့အည်အသွေး၅မျိုးလို့ခေါ်တယ်။ဘာခေါ်တော့ အည်သွေး၅မျိုးတရားစကလုံးနဲ့ကြတော့အဲ့ဒါကိုအိန္ဒြေ၅ပါးဘူ၅ပါးလို့ခေါ်တယ်ဟုတ်ကဲ့လားတရားစကလုံးနဲ့ကြတော့ဘာခေါ်လဲအိန္ဒြေ၅ပါးဘူ၅ပါးဟလားအဲ့ဒီအိန္ဒြေ၅ပါးအာသေးရမလားအာကောင်းရမလားအာသေးလို့ရှိရင်ဖြင့်ကိလေသာငြိမ်းမလားမငြိမ်း အားကောင်းဖို့မလိုဘူးလားအဲ့ဒါကြောင့်အိန္ဒြေ၅ပါးအားကောင်းစေနိုင်တဲ့အကြောင်း၉ပါးဝိသုရိမေအထာကထာကညွန်ပြထားတယ်။ဘာညွန်ပြထားလဲ။ညွန်ပြထားတယ်သိတယ်မဟုတ်လား။ဟမ်မသိဘူးလား။ဘာလို့မသိတော့ ကဲအဲ့ဒီဝိသုဒ္ဓိမဲ့အသာထားလိုက်အောင်အခုကိုယ်သဘောပေါက်သလောက်သွားရယုံကြည်မှုအားကောင်းမှကြိုးစားသည်ကြိုးစားမှရှုမှတ်မှုမြဲသည်ရှုမှတ်မှုမြဲမှစိတ်တည်ငြိမ်သည် စိတ်တည်ငြိမ်မှ အမှန်တိုင်းသိသည်အမှန်တိုင်းသိမှကိလေသာငြိမ်သည်ကိလေသာငြိမ်မှဆင်းရဲငြိမ်သည်ယုံကြည်မှုအာကောင်းမှကြိုးစားသည်ကြိုးစားမှရှုမှတ်မှုမြဲသည် ရှုမှတ်မှုမြဲမှစိတ်တည်ငြိမ်သည်စိတ်တည်ငြိမ်မှအမှန်တိုင်းသိသည်အမှန်တိုင်းသိမှကိလေသာငြိမ်သည်ကိလေသာငြိမ်မှဆင်းရဲငြိမ်သည် တစ်ချက်သွားရင်တော့ဘယ်လိုသွားရမလဲ။အဲဆင်းရဲငြိမ်းမှချမ်းသာရသည်အဲ့ဒီဆိုင်အောင်သွားလိုက်ပေါ့နော်။အဲ့ဒီဆိုင်အောင်သွားလိုက်။ဂိုင်ယုံကြည်မှု တစ်ခါါဠိစကားလုံးနဲ့ဆိုကြအောင်စို့ ထို့သတ္တာအာကောင်းမှဝိရိယအာကောင်းသည်ဝိရိယအာကောင်းမှတတိအာကောင်းသည်တတိအာကောင်းမှတမာတိအာကောင်းသည်တမာတိအာကောင်းမှပညာအာကောင်းသည် ပညာအားကောင်းမှကိလေသာငြိမ်းသည်ဟောဘာအားကောင်းမှကိလေသာငြိမ်းတယ်ဒါဖြင့်ကိလေသာကိုဖောက်ခွဲဖျက်ဆီးပြတာဘယ်သူလဲသဘောပေါက်လားနိဗ္ဗေဒဘာဂိယလို့ပါဠိကသုံးတယ်ပညာဟာနိဗ္ဗေဒဘာဂိယတဲ့နိဗ္ဗေဒဘာဂိယဆိုတာ ကိလေသာကိုဖောက်ခွဲဖျက်ဆီးခြင်းအဖို့ရှိတယ်တဲ့ဒါကြောင့်မလို့သီလလည်းနဲ့ဝင်လည်းဖြူစင်တမာရီလည်းနဲ့စိုက်လျက်ဒီလင်ပညာလည်းနဲ့ခွဲပြဲသုတ်သင်စေအောင်ပွဲဆင်နွယ်သေးချာပင် အခုနအဲ့ဒါပြောတာမဟုတ်လား ပညာလက်နဲ့ခွဲဖြတ်သုတ်တင်ပြောနေတာမဟုတ်လားဘယ်ရောက်လားဒီရောက်လာတာပေါ့ဟုတ်လားကဲပြန်ဆိုတတ္ထာအာကောင်းမှတတ္ထာ ပြန်စို့ဆို ၅ပါးကိုယောဂီသိအောင်လွယ်လွယ်ဆိုလို့ရှိရင်ဘာလို့ခေါ်ရသလဲယောဂီအကြီးအသွေး၅ပါးဟုတ်လားယောဂီရဲ့အကြီးအသွေး၅ပါးယောဂီအင်္ဂါ၅ပါးမဟုတ်သေးဘူးယောဂီရဲ့အကြီးအသွေး၅ပါးဟုတ်လားကျမ်းဂန်လာစကားအရတော့ဘယ်လိုခေါ်ရမလဲ ဣန္ဒြေ၅ပါးဘူ၅ပါးဟုတ်ကဲ့လားဒါဖြင့်ဣန္ဒြေ၅ပါးဘူ၅ပါးကဘယ်တရားတွေထဲမှာပါဝင်လဲဘယ်ထဲမှာပါတယ်ဟုတ်ကဲ့လားဘယ်သူပြောလဲဘယ်တော့ကလဲ ဟဲ့တက်တော်ထင်ရှားရှိစဉ်ကဟုတ်ကဲ့လားအဲဘောဓိပက္ခိယဆိုတာဘာအဓိပ္ပာယ်ရှိသလဲမညာဤအဲမညာမဖြစ်ပေါ်အောင်ကိုလိုကောင်းလာလုပ်တဲ့တရားတွေဘယ်လိုလဲကုညီထောက်ပံ့တဲ့တရားတွေဟုတ်ကဲ့လား ဗောဓိပခိယပွားစေကြမူဗုဒ္ဓသာသနာရှိမြင့်ကြအောင်တိကာပြန့်ပွားလူနာများတို့ကောင်းစားချမ်းသာဖြစ်လိမ့်မာဟုမြတ်စွာဘုရားဟောညွန်ပြသည်မုတ်ချချမ်းသာရေးပေ၏ဟုတ်ကဲ့လားအဲ့ဒီတော့ယောဂီတို့ရှုနေတဲ့အခါခုပြောတဲ့တတ္တဝိရိယတတိသမารိ ပညာဆိုတဲ့အရေးအသွေးအမြဲတမ်းမပါဘူးလားပြော့တဲ့အခါလဲပြော့ကောင်းတဲ့အခါလဲကောင်းပါတော့ပါတယ်မဟုတ်လားအဲ့ဒီတော့အမြဲတမ်း body ပက္ခိယပွားနေတာမဟုတ်ဘူးလားအဲ့ဒီ body ရ body ပက္ခိယပွားနေရင်ဘာဖြစ်သလဲဟမ် ဆိုကြည်သမောင်ဘောရိပခိယပွားစေကြမူနောက်တစ်ခါ အဲ့တော့ဗောဓိပက္ခိယပွားရင်ဘာဖြစ်တယ်ဒီလောက်ပဲလားဘာကြောင့်ချမ်းသာမှာလဲအဲဟဲ့သာသနာအရှိတီလို့မဟုတ်ဘူးလားမြတ်စွာဘုရားရဲ့အဆုံးမအကြာကြီးတည်တဲ့အတွေ့ဒီအဆုံးမအတိုင်းလိုက်နာကျင့်ကြံတဲ့ပုဂ္ဂိုလ်တွေမှာ ချမ်းသာမရကြဘူးလားဒါကြောင့်သာသနာအရှိတည်တတ်တဲ့အတွေ့ချမ်းသာရကြတယ်ဘာကြောင့်သာသနာအရှိတည်တယ်လဲလို့ဆိုတော့ဘောရိပခိယပွားကြလို့ဟုတ်ကဲ့လားဘာပွားလို့အခုပြောတာကဗောဓိပက္ခယတဲကဣန္ဒြေ၅ပါးနဲ့ ဘုံ၅ပါးရှိသေးတယ်ဗောဓိပက္ခရာကအလုံးပဲ2ပါးလဲပါတွေပါလဲပြန်ပြောသမ်းမအောင် အဲ့တော့တတိပဋ္ဌာန်ပွားပြီးတော့ရှုနေပြီဆိုရင်တခြားဗောဓိပက္ခိယတွေလည်းဖြစ်ပွားမနေဘူးလားဒါကြောင့်ဗောဓိပက္ခိယပွားစေကြမူဗုဒ္ဓသာသနာရှိမြင့်ကြအောင်တီဃပြန်ပွားလူနာများတို့ကောင်းစားချမ်းသာ ဖြစ်လိမ့်မှာဟုမြတ်စွာဘုရားဟောညွန်ပြသည် မုတ်ချချမ်းသာရေးပေသည်အဲ့ဒီအဆုံးအမကိုမြတ်စွာဘုရားမိန့်ကြားခဲ့တာပြိဋိဘမဆံခဲ့ဆယ်လအလိုမှာမြတ်စွာဘုရားဒီဩဝါဒပေးခဲ့တယ်ပြိဋိဘမဆံခင်ဘလောက်အလိုလဲဆယ်လအလိုမှာဟုတ်ကဲ့လားအဲ့တော့ဒီဩဝါဒအရေးမကြီးဘူးလားကိုင်းဆိုဘောဓိပကိယဘော ပွားစေကြမူဗုဒ္ဓသာသနာရှည်မြင့်ကြအောင်တိဃာပြန်ပွားလူနာများတို့ကောင်းစားချမ်းသာဖြစ်လိမ့်မှာဟုမြတ်စွာဘုရား ဟောညွန်ပြသည်မုတ်ချချမ်းသာရေပေတီဘောရိပခိယပွားစေကြမူဗုဒ္ဓသာသနာရှိမြင့်ကြအောင်တိကာပြန်ပွားလူနာများတို့ ကောင်းစားချမ်းသာဖြစ်လိမ့်မှာဟုမြတ်စွာဘုရားဟောညွန်ပြသည်မုတ်ချချမ်းသာရေးပေတည်း ဘောဓိပခိယမိမိတဏ္ဏဖြစ်ပွားအောင်တတိဥစည်းတဲ့စိတ်နဲ့ရုပ်ထင်ရှားရုပ်ကိုရှုနာမ်ထင်ရှားနာမ်ကိုရှုအဲ့လိုရှုနေတဲ့အခါမှာရှုတဲ့သာကနာရဲဘော်တွေရဲ့တဏ္ဏမှာဘောဓိပခိယတွေဖြစ်ပွားမနေဘူးလားဘောဓိပခိယတွေဖြစ်ပွားနေတဲ့အခိုက်မှာကိလေသာတွေကလည်းအားကောင်းမနေဘူးလားဟမ် ဘောဓိပက္ခိယဖြစ်ပွားနေကိလေသာအနာကတ်နိုင်မလားမကတ်နိုင်ပါဘူးဗျာအဲ့တော့ဘောဓိပက္ခိယနဲ့ကိလေသာမတိုက်ပေဘူးလားမညံဘက်သားပွားများနေစဉ်စစ်ပွဲဆင်နွယ်သူဝဲလို့ပင်စိတ်ကြည်နူးရွှင်မြူးဒီချိန်ပင်မညံဘက်သားပွားများနေစဉ်ဆိုတာဘာပြောတာလဲ ဘောရိပက္ခယတရားတွေဖြစ်ပွားအောင်ရှုမှတ်ပွားများအာထုတ်နေစေအခါမှာနတ်တွေကငိုကြတယ်တဲ့နော်ငိုကြပါတယ်ဗျာဟမ်ငိုကြပါတယ်ဗျာဟုတ်ကဲ့လားကဲစူးစမ်းမအောင်ရှင်ယဟန်ဖြစ်လို့ အာထုတ်လို့မညံဖူညံရကိလေသာအာသောတွေကုန်ခန်းသွားပြီတဲ့ဘာဖြစ်မလို့ယန္နာဖြစ်တော့ဘာစည်းစိမ်ခံစားရမလို့အရဟတဖို့စည်းစိမ်ခံစားရမယ်ဟုတ်တယ်မဟုတ်လား gain အဲ့ဒီခါလဲနတ်တွေကငိုပြန်ရောတဲ့ဘယ်လိုလဲ ဒီတော့ဒီကနေ့ရှင်းအမယဟန်အမရှင်းတကာယဟန်တကာတွေကလည်းပဲအဲ့ဒါလိုအရဟတဖုန်စံမြန်းစေခြင်းလို့ရှင်းအဖြစ်ယဟန်အဖြစ်သွသွင်းချီးမြှင့်ပေးတယ်မဟုတ်လားဒါရင်မကသေးဘူးဓာတ်စီပါထည့်ပေးလိုက်သေးတယ်မဟုတ်လားဓာတ်စီပဲလို့ထည့်ပေးတယ်ဓာတ်စီဆိုင်ကယူထဲတာလားအပြင်ကလား ဗါတဲ့အာယုံစွာနေစွာညံ့နေအဖျော်ရမကနဲ့ဖြူတွေထည့်ပေးရတယ်ဟုတ်တယ်မဟုတ်လားတိုက်အားရှိအောင်လို့နော်ဒီလိုဆိုတော့ကကိလေသာတိုက်အားရှိအောင်အာယုံစွာနေစွာညံ့နေဖြောရမကစသည်လှူဒန်းနေကျောင်းဆောက်လှူဒန်းနေသာဝရငွေပရိသဘင်လှူဒန်းနေဆွမ်းပရိသဘင်လှူဒန်းနေ ရသက်ပံဖွဲ့ဝင်ဖြစ်ခံယူပြီးတော့ရသက်ပံလှူငွေလှစဉ်လှူငွေလှူနှန်းတဲ့အားလုံးရဲ့ရည်ရွယ်ချက်ကတိုက်အားရှိအောင်ထောက်ပံ့ပေးတာမဟုတ်လားဒါဖြင့်အဲ့ဒီပုံကိုယ်တွေဟာတရားလှူတာမဟုတ်ပေဘူးလားအဲ့ဒါကလည်းတရားလှူတယ်ဆိုတာတိုက်တဲ့ရဲဘော်တွေကတိုက်မှပဲတရားလှူရရောက်မှာပေါ့ တိုက်တဲ့ရဲဘော်တွေက အိတ်နေမယ်စကားပြောနေမယ်ဆိုရင်တရားလှူရရောက်ပါမလားအဲ့လိုဆိုရင်လှူတဲ့ပုံကိုယ်တွေအကျိုးရမနေဘူးလားတခါဒီတိုက်တဲ့ပုံကိုယ်တွေကမတိုက်ရုံ မကပဲနဲ့သူများတွေကဓမ္မယုံအောက်လာပြီးတော့ဘောရိပက္ခရာတွေပွားပြီးကိလေသာတိုက်ပွဲဆင်နွှဲနေတဲ့အခါ သူတို့ကအဆောင်ပြန်ပြန်ပြီးအချောင်ခိုးနေတယ်ဆိုရင်တော့ဗောအဲ့ဒါတိုက်အားရှိပါမလားရှိပါဘူးဗျာလှူတဲ့ပုံကိုယ်တွေအကျိုးများပါမလားရှိပါဘူးဗျာတရားလှူတာဟုတ်ပါမလားဟုတ်ပါဘူးဗျာဟွန်းဒါရင်မကသေးဘူးအာယုံစားပြီးတော့သူသူတစ်ပါးတွေဖရာအာယုံပြုတရားအာယုံပြုပြီးကြာကြာနာနာကုသိုလ်ပွားရှိခိုးနေတဲ့အခါ သူတို့ကအဆောင်ပြန်ပြီးတော့အချောင်နှမ်းနေတယ်ဆိုလို့ရှိရင်လည်းအဲ့ဒါကြတော့ကောတရားလှူရရောက်ပါမလားမရောက်ပါဘူးခင်ဗျာ gain အဲ့လိုဟာတွေကလည်းမရှိဘူးလားမရှိပါဘူးခင်ဗျာသရာတရားအားကောင်းလို့ပေါ့သရာမွဲလို့ဟုတ်ကဲ့လားသရာမွဲတော့ဝိရိယနဲတယ်ဝိရိယနဲတော့တတိကျဲတာပေါ့မဟုတ်ဘူးလား ဝိရိယနဲ့လို့တတိကျဲတော့တမာရီကမစွဲတော့ဘူးတမာရီမစွဲဘူးဆိုရင်ပညာကတော့ဗလာပဲဟုတ်လားဒီတော့လူတဲ့တန်းတဲ့ပုံကိုယ်တွေကလည်းပဲကြိုးကြိုးစားစားတိုက်နေတာကိုပဲကြည့်ပြီးတော့ကြီးညိုခြင်းဝမ်းသာခြင်းနဲ့မဟုတ်လားအေးအဲ့လိုဆိုရင်တော့ဘာလုပ်ရမလဲလက်နဲ့ဆွဲတိုက်ပွဲကိုဇီဝင်ဟုတ်ကဲ့လား အဲ့လိုအောင်မွဲဆင်မှုရာအတွက်အကြီးအသွေး၅မျိုးထက်မြက်ဖို့လိုတယ်ဟုတ်ကဲ့လားအကြီးအသွေး၅မျိုးအားပြော့နေရင်အောင်မွဲဆင်နွှဲနိုင်မှာမလားအကြီးအသွေး၅မျိုးကဘာတွေလဲဟုတ်ကဲ့လားဒါကြောင့်ဒီကနေ့ ရှင်ဖြစ်ယဟန်ဖြစ် သသင်းချီမြင့်တဲ့ရှင်တကာယဟန်တကာများဆုံးခဲပဲဘောဇင်းချိုးခြင်းရတာအဖျားဖျားလှူဒန်းဆက်ကတဲ့ဆုံးတကာများ ကြောင်းဆောက်လှူဒန်းတဲ့အလူတကာတွေဆွမ်းပရိသသာဝရပရိသအစိုက်ဒီလှူဒန်းတဲ့အလူတကာတွေဒီတကာတွေရဲ့ရည်ရွယ်ချက်ကအည်အသွေး၅မျိုးအားကောင်းအောင် သာသနာရဲဘော်တွေတိုက်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်မဟုတ်လားအဲအဲ့ဒီရည်ရွယ်ချက်အတိုင်းမိမိတို့ကလည်းပဲမိမိတို့ရဲ့တတ္တာဝိရိယသတိတမာရိပညာဆိုတဲ့အရေးသွင်းငါမျိုးထက်သာအာကောင်းအောင်ကြိုးမပြတ်မလတ်ရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်စူးစိုက်တည်ငြိမ်မှုတမာရိတွေအာကောင်းလာတဲ့ဖြင့် အမှန်တိုင်းသိတဲ့ဝိပဿနာဉာဏ်နဲ့တဆင့်နဲ့တဆင့်ရင့်တန်လို့မဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်တွင်ဝင်နိုင်ကြပါစေ။